မိုကရေစီရရှိလေတို့ရဲ့တို့ရဲ့ဒီလူကဝဲတန်တော်တစ္ဆာရိတ်လက်လေးတဲ့ဒီလူကဝဲတန်တော်တစ္ဆာရိတ်လက်လေးတဲ့မာရောဒီမာရောဒီဒီအောင်စုနဲ့ဒီအောင်စုနဲ့ဒီအောင်စုသားရဖို့ဒီအောင်စုသားရဖို့တစ္ဆာသားဒီပါပြီတစ္ဆာသားဒီပါပြီမာရောဒီမာရောဒီပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကထုတ်ဝေတဲ့ ပြည်သူ့ကာကွယ်ရေးစာစဉ်အတွဲတစ်အမှတ်တင်မှာထိတွေ့မှုဆိုင်ရာစီမင်းစည်းကမ်းများ Rule of Engagement နဲ့လက်နက်ကင်ပြိပခဆိုင်ရာသို့မဟုတ်စစ်ဥပဒေများပါရှိပါတယ်။အဆိုပါစီမင်းစည်းကမ်းဥပဒေများကိုဖတ်ကြားပေးသွားမှာဖြစ်ပါတယ်။ထိတွေ့မှုဆိုင်ရာစီမင်းစည်းကမ်းများ Rule of Engagement ဟူသည်မှာစစ်ပွဲများလက်နက်ကင်ပြိပခများအတွင်လက်နက်ကင်တပ်ဖွဲ့များလိုက်နာကျင့်သုံးရမည့်စီမင်းစည်းကမ်းများနှင့်ပတ်သက်သောအကြောင်းအရာများကိုဆိုလိုပါသည်။ မိမိတွင်ရှိသောအင်အားနှင့်လက်နက်များကိုအသုံးပြုခြင်းနှင့်ဆက်လင်း၍အသုံးပြုရန်တင့်တော်သောအခြေအနေအချိန်အနေထားများနှင့်စီလျော်သောအင်အားတို့ကိုသတ်မှတ်ခြင်းသတ်မှတ်ထားသည့်စီမင်းစည်းကမ်းများကိုလိုက်နာစေခြင်းတို့ဖြစ်သည်နိုင်ငံတကာတပ်မတော်များတွင်စစ်စင်ရေးအလိုက် rule of engagement များကိုသတ်မှတ်ရေးဆွဲကာမိမိတပ်ဖွဲ့ဝင်များအားအသိပေးလိုက်နာစေလေးရှိပြီးမလိုက်နာခြင်းတွေးဖိခြင်းများရှိကပြစ်ဒဏ်များချမှတ်လေရှိသည်ဤတီးတွဲမှုဆိုင်ရာစီမင်းစည်းကမ်းများ rule of engagement မှာ များသောအားဖြင့်နိုင်ငံတကာစစ်ဥပဒေ Law of War တနည်းအားဖြင့်လက်နက်ကင်ပြိပခဆိုင်ရာဥပဒေ Law of Armed Conflict ခေါ်ဆိုလေးရှိသောနိုင်ငံတကာစစ်စည်းကမ်းဥပဒေများနှင့် Geneva Convention Protocol များကိုအခြေခံ၍ရေးဆွဲလျက်ရှိသည်လက်ရှိအချိန်တွင်တော်လှန်ရေးတပ်ဖွဲ့များနှင့်တပ်ဖွဲ့ဝင်များအနေဖြင့်ပြည်တွင်းစစ်နှင့်ပြည်ပခများတွင်လိုက်နာရမည့်စီမင်းစည်းကမ်းများအားချမှတ်ထားသော Geneva Convention Protocols 2R လေ့လာရန်အထူးတိုက်တွန်းလိုပါသည်။ စစ်ဥပဒေလက်နက်ကင်ပြိပခဆိုင်ရာဥပဒေတွင်ပါဝင်သောအဓိကအနှစ်သာရများမှာ၁စစ်ရေးဖြစ်မှတ်အဖြစ်သတ်မှတ်ခြင်း၂အချိုးညီသောအင်အားအသုံးပြုမှု၃မလိုအပ်သောအတိဒုက္ခရောက်စေမှုများကိုရှောင်ရှားခြင်း၄တိုက်ပွဲဝင်စစ်သည်နှင့်ပြည်သူခွဲခြားခြင်း၅လူသားချင်းစာနာမှုနှင့်ခွဲခြားဆက်ဆံခြင်းများကိုရှောင်ကျဉ်ခြင်းစသည်တို့ဖြစ်သည်၁စစ်ရေးပြတ်မှတ်အဖြစ်သတ်မှတ်ခြင်း military necessary စစ်ပွဲကာလများအတွင်းတွင်ပြစ်မှတ်များသတ်မှတ်ရာ၌တော်၎င်း တိုက်ခိုက်ရာ၌တော်၎င်းစစ်ရေးအရရေးပါအရာရောက်ရှိမှတိုက်ခိုက်ရန်ဖြစ်သည်ဆိုလိုသည်မှာရန်သူအင်အားနှင့်တရင်တပ်ဖွဲ့များနှင့်သက်ဆိုင်သောအင်အားစုများအရင်းမြစ်များပစ္စည်းကိရိယာများကိုသာဖျက်ဆီးတိုက်ခိုက်ရန်ဖြစ်ပြီးစစ်ရေးပြမှတ်အဖြစ်သတ်မှတ်နိုင်ခြင်းမရှိသောတိုက်ခိုက်မှုများကိုတားမြစ်ရန်ဖြစ်သည်သို့မှသာမလိုအပ်သောတိုက်ခိုက်ဖျက်ဆီးမှုများနှင့်ပြည်သူလူထု၏အသက်အိုးအိမ်စီးစိမ်ဆုံးရှုံးခြင်းမှကာကွယ်ပေးနိုင်မည်ဖြစ်သည်။သာသနာရေးအဆောက်အအုံများဆေးရုံများနှင့်ကျောင်းများသည်အကာအကွယ်ပေးရမည့်နေရာများဖြစ်ကြသည်။နှစ် အချို့ညီသောအင်အားအသုံးပြုမှု proportionality တရင်တပ်ဖွဲ့များနှင့်မိမိအပေါ်ကြောက်လာသောအန္တရာယ်နှင့်ကြုံတွေ့လာသောစစ်ရေးအခြေအနေများပေါ်တွင်မူတည်ကာမျှတသောအင်အားကိုအသုံးပြုရန်ဖြစ်သည်လက်ရှိအချိန်တွင်စစ်ကောင်စီမှရရဆွဲကင်တိုက်ခိုက်လျက်ရှိသောလူထုတော်လှန်ရေးများပေါ်တွင်တန်ချက်ကာကားများလေကြောင်းပစ်ကူများအသုံးပြုခြင်းသည်အချို့ညီသောအင်အားအသုံးပြုမှု proportionality ကိုချိုးဖောက်ခြင်းပင်ဖြစ်သည်၃မလိုအပ်သောအတိဒုက္ခရောက်စေမှုများကိုရှောင်ရှားခြင်း avoid unnecessary suffering စစ်ပွဲကာလများအတွင်းတွင်လက်နက်ကင်တပ်ဖွဲ့များအနေဖြင့်ဒေသခံလူထုအပေါ်အတိဒုက္ခရောက်စေခြင်းမရှိစေရန်ရှောင်ရှားရမည်ဖြစ်သည်အထူးသဖြင့်လူထုအပေါ်တွင်ညှဉ်းပန်းနှိပ်စက်ခြင်းအသက်အိုးအိမ်စီစဉ်အားချိန်ချောက်ခြင်းနှင့်လူရဲဖျက်ဆီးခြင်းတို့သည်ဤစင်းမြင့်အားပြောင်ပြောင်တင်းတင်းချိုးဖောက်ခြင်းပဲဖြစ်သည်၄တိုက်ပွဲဝင်စစ်သည်နှင့်ပြည်သူခွဲခြားခြင်းတိုက်ပွဲဖြစ်ပွားရာဒေသများစစ်စင်ရေးကွင်များတွင်ရန်သူမိတ်ဆွေတိုက်ပွဲဝင်စစ်သည်တာမန်ပြည်သူစသဖြင့်ခွဲခြားသတ်မှတ်ခြင်းသည် စစ်ပွဲဥပဒေသားများနှင့်စီမင်းစည်းကမ်းများကိုလိုက်နာရာတွင်အထောက်အကူပြုပါသည်ဤသို့ခွဲခြားရာတွင်အောက်ပါအတိုင်းအကြံပြင်ခွဲခြားနိုင်ပါသည်တိုက်ပွဲဝင်စစ်သည်များ combatant လက်နက်ကင်တပ်ဖွဲ့ဝင်များပြည်သူစစ်များပျောက်ကြားစစ်သည်များတော်လှန်ရေးသမားများစသည်ဖြင့်လက်နက်ကင်ဆောင်တိုက်ခိုက်ကြသောနှစ်ဖက်စစ်သည်များကိုဆိုလိုပါသည်၎င်းတို့သည်စစ်ဥပဒေများကိုလိုက်နာရန်တာဝန်ရှိပြီးစစ်ဥပဒေများ၏အကာအကွယ်ကိုရရှိနိုင်ပါသည်ပြည်သူများ non combatant စစ်ပွဲကာလအတွင်းတာမန်ပြည်သူများတွင်တည်င်းထောင်များစေဝန်ထမ်းများဤပညာဆိုင်ရာဝန်ထမ်းများသာသနာရေးဝန်ထမ်းများနှင့်ဒေသခံပြည်သူတို့ပါဝင်ပါသည်စစ်ဥပဒေများတွင်၎င်းတို့အားအကာအကွယ်ပေးရန်နှင့်တပ်နိုင်သူ၏ဘေးအန္တရာယ်များကြောက်ရွံ့ခြင်းကာကွယ်ရေးကိုပြုလုပ်ရမည်ဟုဖော်ပြထားပါသည်တရှိုဒလန်များတရှိုဒလန်များဟူသည်မှာစစ်စင်ရေးနယ်မြေများနှင့်စစ်ဖြစ်ပွားရာဒေသများတွင်တည်င်းအချက်လက်စုဆောင်းခြင်းနှင့်နှောက်ယှက်ဖျက်ဆီးခြင်းများကိုပြုလုပ်သူများကိုဆိုလိုပါသည်။ တရှိုလှုပ်ခြင်းသည်စစ်ဥပဒေများကိုချိုးဖောက်ခြင်းမရှိသည့်တိုင်တရှိုဒလန်များမှာစစ်ဥပဒေ၏အကာအကွယ်အောက်တွင်မရှိသည်ကိုတတိပြုရမည်ဖြစ်သည်စစ်တုံးပန်းများနှင့်ဖမ်းဆီးထိန်သိမ်းထားသူများရန်သူတပ်ဖွဲ့များမှဖမ်းဆီးရမိသောစစ်တုံးပန်းများကိုဖြစ်စေအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိန်သိမ်းရသောသူများကိုဖြစ်စေစစ်ဥပဒေများမှ၎င်းတို့အားညှဉ်းပန်းနှိပ်စက်တပ်ဖြတ်ခြင်းကိုအထူးတားမြစ်ပါသည်တင့်တင့်လျောက်ပတ်သောစောင့်ရှောက်မှုနှင့်စေဝါကုသမှုပေးရန်လည်းတိုက်တွန်းထားပါသည် ဤသို့ဖမ်းဆီးရမိသူများနှင့်စစ်တုံးပန်းများအား American Cadet တပ်ဖွဲ့ United States Marine Corps ကင်တွယ်ပုံတချို့ကိုနမူနာအဖြစ်ဖော်ပြသွားပါမည်။ Search ရှာဖွေခြင်းလက်နက်ကိရိယာများနှင့်အရေးကြီးသတင်းအချက်အလက်များပါရှိနိုင်သောစာရွက်စာတမ်းများကိုရှာဖွေသိမ်းဆည်းခြင်းတတိပြုရန်တကိုယ်ရေးပစ္စည်းများနှင့်အဝတ်အစားများကိုတင်စီခြင်းမပြုရ silent တိတ်ဆိတ်စေခြင်းတုံပန်းများအချင်းချင်းမလိုအပ်ဘဲစကားပြောဆိုခြင်းဆက်သွယ်ခြင်းတို့ကိုတားဆီးရန်ထွက်ပြေးလွတ်မြောက်ရန်ပူးပေါင်းကြံစည်ခြင်းမှကာကွယ်ရန်အတွက်ဖြစ်သည် safe ကကာဝယ်ပေးခြင်းဖမ်းဆီးထားသူများအားမိမိတပ်ဖွဲ့ဝင်များမှညှဉ်းပန်းနှိပ်စက်ခြင်းဖြစ်စေ၎င်းတို့အချင်းချင်းဖြစ်စေစိတ်ပိုင်းရုပ်ပိုင်းထိခိုက်စေခြင်းများမှကာကွယ်ပေးရန် surgery gate ခွဲထုတ်ခြင်းအုပ်ချုပ်မှုကိစ္စများလွယ်ကူစေရန်ကြားမှခွဲထုတ်ခြင်းအရာရှိများနှင့်အခြားဆင့်များခွဲထုတ်ခြင်း tag မှတ်သားခြင်းတုံပန်းများမှရရှိသောစာရွက်စာတမ်းများလက်နက်ကိရိယာများနှင့်၎င်းတို့၏ထွက်ဆိုချက်များကိုသိကြစွာမှတ်တမ်းတင်ထားရှိရန် e rule of engagement များနှင့်စစ်ဥပဒေများအားလိုက်နာစေခြင်းသည် ပြည်သူအားအကူအညီပေးခြင်းနှင့်အကာအကွယ်ပေးခြင်းတို့အတာမကမိမိတပ်ဖွဲ့များ၏စည်ရည်မှန်းချက်များကိုပါအထောက်အကူပြုစေကြောင်းသိရှိရမည်ဖြစ်သည်အထူးသဖြင့်ဒေသခံလူထု၏ထောက်ခံပံ့ပိုးမှုကိုအထူးလိုအပ်သောတော်လှန်ရေးစစ်ပွဲများတွင်ဤစည်းမျဉ်းဥပဒေများကိုလိုက်နာခြင်းသည်လူထုထောက်ခံမှုကိုရရှိရန်အရေးပါမည်ဖြစ်ပြီးရန်သူတပ်ဖွဲ့များအားလက်နက်ချအကြမ်းခံလာစေရန်ဆွဲဆောင်ရတွင်အလွန်သုံးဝင်မည်ဖြစ်ကြောင်းဖော်ပြပါရှိပါတယ်ခင်ဗျာ။